ဣန္ဒြေထက်ကြောင်းကိုပါတွေကသုံးခုမြောက်သတိကြကရိယာရဲ့စံပါတိတိအကြောင်းပြောပါသတိကြဆိုတာကဆွဲဆွဲမြဲမြဲပေါ့ဆွဲဆွဲမြဲမြဲကျန်ကမြောက်ဖွင့်လာတော့အောက်ခြေရကရိယာရလို့ဖွင့်ထားပါတယ်အောက်ခြေရဆိုတာ စဉ်မပြတ်ပါဘူးဝိခြေတာဆိုတာပြတ်တာအဝိခြေတာမပြတ်တာဓမ္မနဲ့ဓမ္မရှေ့တော့စိနေတာဆက်နေတာပါဒါပါရှေ့စိတ်နဲ့နောက်စိတ်စိနေတာဆက်နေတာရှေ့တမာရီနဲ့နောက်တမာရီစိနေတာဆက်နေတာပါ ရှေ့ညာနဲ့နောက်ညာစိတ်နေတာဆက်နေတော့အခုယောဂီများထိုင်နေရပက္ခိအခင်းလေးရောလေတစ်ခုနဲ့တစ်ခုအချိုးရကြပါလိစိတ်နေတာကွာဟမနေဆက်နေတာအဲ့ဒီလိုပေါ့ຢာတဲ့မှာနည်းနည်းလေးမှကွာဟမရှိစီပဲနဲ့အထူးကြက်အောင်ပေါ့လေ စိတ်ဆက်ပြုလုပ်ထားအဲဒီပြုလုပ်ထားတော့ဈာတဲ့မှာအညီကြီးတွေမဝင်ဘူးပေါ့ကွာဟနေလို့ရှိရင်အညီကြီးဝင်ပါနည်းနည်းကွာဟနည်းနည်းဝင်ပါများများကွာဟများများဝင်ပါဒီတော့တစ်ခုနဲ့တစ်ခုစိတ်ကြီးဆက်ဆက်ပြီးဖြစ်ကြနေတော့အဲအဝိချေတာဆိုတာပေါ့အဝိချေတာမပြတ်တော့စိတ်ဆက်နေတော့ ဖုံလို့ပါတယ်အညစ်အကြေးကိုယ်ကောင်ဟွာကောင်လို့ဒီခိုးအောင်တာမရှိတော့ဘူးအဲ့ဒါလိုစိစက်တာကိုပြောပါတယ်ဓမ္မနဲ့တမစိစက်နေတော့လွတ်တယ်လို့တော့မရှိဘူးပေါ့လေအဲမလွတ်လို့ရှိရင်ကိလေသာမဝင်ဘူးပေါ့လေအဲ့ဒါပေါ့အဲ့ဒါလိုဖြစ်ရမယ်လို့စာဆိုတော့ဒီလိုပါပဲ မနာမရချားမပြတ်မနာရချားရမအပြတ်အကျိုးဆိုတာမရှိရဘူးရှုမှတ်မှုမြဲပါစေတဲ့ဒီဆိုတာအရှုမှတ်မှုမြဲလို့ရှိရင်ညီချိကိလေသာဝင်ခွင့်မရတော့စိတ်ကကြီးလာတာတီးလာတာငြိမ်းလာတာဒီနေ့ကတမားကြီးအားကြည့်ပြီးတော့တကယ်အရှိသဘော ယုံနာနဲ့ကြောက်ရွံ့စစ်ပုံလေးပေါ်ပြီးတော့ပြတ်ပုံလေးမမြဲပုံလေးဆင်းရဲပုံလေးပေါ့ဝေဒနာဉာဏ်လေးစစ်စစ်စစ်စစ်ဖြစ်လာတာတရားရှိနောက်ဆက်ဆက်သလောက်ခဏိကသမารီအားပြည့်သွားပြီဆိုလို့ရှိရင်ကြည်လာမယ်တီလာမယ်ငြိမ်လာမယ်တိတိလာပါပဲအဲဒါလိုရှုဖတ်ဖို့ကျမ်းဂန်များကြားထားပါတယ်နောက်ဆုံးယုံနာတရားတို့ရဲ့အကျင့်ကို ဒီအောင်ရှုလို့ဆိုတာလေအကျက်သဘောဆိုတာတခဏလေးပဲဘာမှကြာတာမဟုတ်ဘူးအဲ့ဒီအပိုင်လေးကိုမြင်နေလောက်တဲ့အချိန်လေးအချင်းအရာပေါ့လေအင်းရှင်းနေလောက်ရှင်းစမပြတ်ပေါ့လေအတိညာရှိနေပါဒါတွေကရှုမှတ်မှုကရှိနေပါတယ်မှာအင်းဒီပုံဒီနည်းနဲ့အားထုတ်လို့ရှိရင်တမတ်နဲ့တမတ်ဆက်ဆက် ရှေ့တမာရီနဲ့နောက်တမာရီနဲ့ဆက်ဆက်ရှေ့ညာနဲ့နောက်ညာဆက်ဆက်ပြီးတော့တော့ရအပြက်ကိုမြင်နိုင်လောက်တယ်ဆိုတာပါကိုယ်ကလည်းချင်းရတော့မှားရတော့အဲ့လိုမြင်နိုင်လောက်တဲ့နီးနဲ့နိဒန္တရဆိုတာအန္တရဆိုတာကြာနိဒာအနိရဆိုတာမရှိတာရှားမရှိအောင်ပေါ့ရှားမရှိအောင်ပေါ့အဲဒီရှားကင်းကင်းတော့အောင်ပေါ့အဲဒါအဲ့ဒါလိုလုပ်နေရပါတယ်အဲ့ဒါလိုလုပ်ရပါ ဝိရိယသိအရေးကြီးပါတယ်ခုတလောကဝိရိယအကြောင်းပြောခဲ့ပါတယ်ဝိရိယအထောက်ကူဆိုတာကျန်ကန်ကပြတ်တာဝိရိယစီစဆိုတာဝိရိယစီစဆိုတာဝိရိယကောင်းတက်ရမယ်ဝိရိယကောင်းတက်ရမယ်ဆိုတော့ဝိရိယကိုဘူတင်ရမယ်ပေါ့အချုပ်ချဆိုဝိရိယဘူတင်ရမယ်ဆိုတော့ဝိရိယအထောက်ကူအများကြီးလိုတယ်အဲဒီဝိရိယကပေါ်တိုင်းအာရုံကိုမလွတ်တမ်းဖတ်နိုင်ကိုရတဲ့ပုံမှန်အားဆိုင်မှု အခက်အခဲရှိလာပြီဆိုလို့ရှိရင်ရော့မသွားပဲနဲ့ပေါ့လေဝိရိယအရှိန်မြင့်တင်ပေးရတာခက်ခဲကြုံလို့ရှိရင်လူဟာဆုံးနေတတ်တယ်ဆိုတော့ဆွမ်းအားတွေမတုတ်ပဲနဲ့တွတ်ဆုပ်တဲ့သဘောဆွမ်းအားတွေကုန်ခါပြီးတော့ပြင်မနှွမ်းနေပြီးတော့ကြီးသာခိုးတဲ့သဘောပေါ့တက်တော့တက်တာနေကြတယ်တော့လည်းရှိတယ်အဲဒီခွင့်ရည်ကိုအမြန်လို့ရဘူးတမန် ဝိရိယအရှိန်မြင့်တင်ပေးရအောင်။တစိမ့်တိုးပြီးတော့ကြိုးပမ်းအားထုတ်အောင်။တစိမ့်တိုးလိုက်လို့ရှိရင်ဝိရိယကမရောတော့ဘူး။ပြီးတော့ပေါ်တိုင်းအာယုစီကိုရှုမှတ်တဲ့စိတ်စိုက်စိုက်သွားတော့တာပါ။ရောက်ရောက်သွားတော့တာပါပဲ။ရောက်သွားတယ်ဆိုတာနိကတ်သွားတာပေါ့။တရားအားစိုက်တဲ့ခါလဲအားစိုက်ရောတဲ့ခါလဲရောလိုက် တက်တဲ့ခါလေးပြလိုက်ဆိုလို့ရှိရင်တော့တစ်ဖြည်းဖြည်းရှုခွင်းအာယုံနဲ့ရှုမှတ်တဲ့စိတ်ကဝေးဝေးသွားတယ်အဝေးကအရာဝတ္ထုမြင်ခွင်းမမြင်နိုင်တဲ့နေရာကြီးကြည့်လို့ရှိရင်တော့ဘာမှမမြင်ဘူးမြင်နေတော့တဲ့နေရာကြည့်လို့ရှိရင်တော့ပုံဝါးဝါတော့မြင်တာပေါ့သို့တော့မသေးဘူးတဖြည်းဖြည်းနိကနိကသွားမှာမြင်ခွင့်ရလည်းကိုယ်စီနိကလာမှာသို့မဟုတ်လို့ရှိရင်လည်းမြင်ခွင့်စီကိုယ်ကနိကအောင်ရှေ့တိုးတိုးပေးမှာ ဒါမှညင်ခွင်းနဲ့နီးတော့ညင်ခွင်းနဲ့နီးရင်နီးသလောက်ပြီးသားလာတာပဲညင်ခွင်းနဲ့အနိကရောက်သွားပြီဆိုရင်တိတ်ကိုပြီးသားလာတာပဲရှင်းရှင်းလင်းလင်းတစ်ခါတည်းပြီးလာတော့တာပဲအဲဒီသဘောမျိုးပဲဝိရိယကတော့ရှုခွင်းအာယုံနဲ့ရှုမှတ်တဲ့စိတ်နဲ့နိကအောင်ဆိုပြီးတော့တွန်းတွန်းပေးတာသူကစိတ်ကြီးကြည့်ပါတယ်ဒီဝိရိယဒါမလို့ကျန်ကများမှာေဝဒနာညာ ညာဟာအပြစ်ကိုမြင်နေလောက်တဲ့အနေအချင်းဖြစ်နေလောက်တဲ့နီးနဲ့ဝိပဿနာဉာဏ်ပြည့်စုံပြီလေဆိုတာအထုတ်မှုလိုပါတယ်ယုတ်တပယုတ်တော်လို့ဆိုထားပါတယ်ယုတ်တာကလည်းပဲကျိုးပါအထုတ်တာပဲပယုတ်တာဆိုတာလည်းပဲကျိုးပါအထုတ်တာပါပဲဒါပေမဲ့လည်းဒီမှာယုတ်တာရပုံမှန်ကျိုးပါအထုတ်မှု ပယုတကပုံမှန်နဲ့ဝိရိယအရှိမြင့်တည်ပြီးတော့အထုကျမ်းကအစိုးရဆိုလို့ရှိရင်အာရမအာရမဝိရိယဆိုတာအစာပြိုချိုးကအထုပုံမှန်ပေါ်လေသူအထုရတာပါဒါတော့နိကမဓာတုဆိုတာနိကမဓာတုဆိုတာတဆင့်တိုး၍ကြိုးပမ်းအားထုတ်မှုအခက်အခဲကျုံးလာလို့ရှိရင်ဝိရိယအရှိမြင့်တင်ပြီးတော့ဟောတယ် စိတ်ရောရဲမှုရှိစေရတဲ့ပေါ့လေအဲ့ဒါလိုယူရပါတယ်တမယုတ်တာပါယုတ်တာဆိုတာဝိရိယကိုပြောတာဝိရိယကိုခေါင်းတတ်တာဝိရိယကိုအချုပ်ချတင်တာပဲဝိရိယကဘယ်တော့မှနောက်တော့မသွားရအောင်တစ်ဖက်နဲ့တစ်ဖက်တက်ခိုက်တဲ့အခါမှာကောင်းဆောင်အသိအရေးရှိတာကောင်းဆောင်ကဆုံးနေဆုံးနေဆိုလို့ရှိရင်နောက်လိုက်တွေကသူတို့လည်းဆုံးနေဆုံးနေဖြစ်တာပဲဒီတော့ရန်သူနဲ့တွေ့တဲ့အခါမျိုးမှာဆုံးနေဆုံးနေဆိုရင်တတ္တိကြောင်ရရ ကြောင်ရရောက်မရဲရင်ရရောက်အဲ့ဒီခံယူကြလို့ရှိရင်ရဲရဲရဲရဲနဲ့ရင်ဆိုင်ရတဲ့တတိရှိရတယ်ကွာအဲ့ဒါတိတ်ကြီးရှိပါတယ်အဲ့ဒါဝိရိယခေါ်ပါတယ်ဝိရိယရဲရဲမှုလို့ပြန်ထားပါတယ်ကွာဟင်းရဲမှုရှိပါအမြဲတမ်းဒီရှိခွင့်အပြင်ရှိမှတ်တဲ့စိတ်ရောက်အောင်တွန်းအားအမြဲတည်းရှိနေရတယ်တော့ကရှိနေတော့တတိယလည်းအားပြည့်လာပြီတတိအားပြည့်လာတော့သမာဓိလည်းအားပြည့်လာပြီရှိဝတ်တဲ့စိတ်နဲ့ ရှုခွင်းတဲ့ဟာတစ်ခုချင်းနီးလာနီးရင်နီးတယ်လို့မိသားတာတွေ့ရတိတ်ကိုနိကသွားပြီဆိုလို့ရှိရင်ဟိုဟောဟောလေးတွေအစတိလာတော့တာပဲဆိုတော့ထူးကြပါလေဒါတော့ကြက်တောက်ကြက်တောက်မရှိစေပဲနဲ့အရှိန်နဲ့ပေါ့လေရှုရတဲ့စိတ်ရှုခွင်းစီညီလိုက်ပြီးတော့နိနိကကနဲ့ပိဋကတတွေ့အောင်အထူးသဖြင့်ယုံနာတရားတွေအကျက်ကိုပေါ့လေမြင်အောင်ပေါ့မြင်နိုင်တော့တဲ့နည်းနဲ့အားရဖြစ်ရပါတယ် အဲ့ဒါဟာတတ္တစကရိယာရသဗ္ဗဒိဋ္ဌိပါပဲမနာမရဈာမပြရှုမှတ်နေရပြီဆိုတာပါလေအဲ့ဒါလို့အဆိုအမိရှိပါလားအဲ့ဒါလို့ဝိရိယကောင်းတတ်ပြီးတော့ချုပ်ချပြပြီးတော့စေဆက်မပြတ်ပေါ်လို့ဒီပင်တိုင်အာယုကအစပေါ်သမျှရှုခွင်းအာယုလေးရှုမှတ်ရေးအတွက်စိတ်က လှုပ်ရှားခြင်းလည်းမရှိဘူးတက်ကြွခြင်းလည်းမရှိဘူးဆက်လက်ခြင်းလည်းမရှိဘူးအစ်စစ်စစ်ကြီးဆိုလို့ရှိရင်တော့ရှုပ်ွေးတွေကအာယုန်ရဲ့ခုံကျော်သွားတော့တာပဲအဲ့ဒါဒီမှာမှီလိုက်အထူးကြောင့်ရထားပြီးတော့ဆွဲပြဲဆိုတာရှုမှရှုရအောင်ဒီမှာစိတ်ကလေးကစိုက်ကြပြီးတော့ခဏိကခဏိကသမာဓိကိုအားပြည့်သွားတယ်အားပြည့်သွားမှသိတာမရှိဘူးတော့မသိတော့ဘူး မသိုံနဲ့ခေါ်ဘူးဒီမှမှုတွေလည်းဖြစ်သွားတာမသိဘူးဒီမှမှုမသိဘူးဒီမှမှုအနည်းဆုံးအဲ့ဒီကိလေသာတွေကတော့မျက်စိဝင်နေအကုသိုလ်စိတ်ဖြစ်တိုင်းမှာပေါ့ဟုတ်လားတူဝေဖုံမှမပြတ်သားဘူးပေါ့ယောဂီတို့ပြောလို့ရှိရင်တော့အမှတ်လွတ်တာပေါ့အမှတ်လွတ်တော့မသိတာမောဟခေါ်တာပြီးတော့အာယိကအာယိကဆိုတာက မှတ်လုပ်ပြီးတော့ကိလေသာတွေဖြစ်လာမှာကိုမယုံရှာတာပေါ့မဆက်တာအဲအိဒီကခေါ်တယ်ကိလေသာတွေစိတ်အစဉ်ဝင်လာမှာကိုမကြောက်တာအနုတ္တပခေါ်တယ်အကြောက်ရုံနဲ့မဟုတ်ဘူးဖြစ်ချင်ရဖြစ်ဆိုပြီးတော့ဇွတ်တိုးတာပေါ့ဒါလည်းအနုတ္တပခေါ်တာပါပဲဟုတ်အဲဒီကအနုတ္တပဒါအရှုခွင့်အောင်မှရှုမှတ်တဲ့စိတ်ကမကတ်တော့ ဥဒ္ဒကြဥဒ္ဒကြဆိုတာအဲရှိခွင့်အောင်စီမကတ်တဲ့သဘောပါမကတ်ရုံနဲ့ခုချော်ထွက်နေတာပြန့်လွယ်နေတာတွေးကျင်နေတွေးလျှောက်တွေးနေတာပဲအဲ့ဒီလိုအဲ့ဒီလိုအဆင့်ကြီးလည်းဖြစ်သွားဝိကိပါအဆင့်ကြီးလည်းဖြစ်သွားတယ်အမှတ်လွတ်တိုင်းလွတ်တိုင်းမှာအဲ့ဒီမောဟအာရိကအနတ္တဘဥဒ္ဒစ္စဆိုတာအမြဲတစေပါနေတယ်သူကတော့အဲအလွန်များအတွေးများသွားပြီဆိုလို့ရှိရင်နှစ်သက်စရာအာယုံ ဘာဆိုတော့ဆုံပြီးလို့ရှိတယ်စိတ်ကူးနဲ့ဆုံပြီးတာလည်းရှိတယ်အမြင်နဲ့ဆုံပြီးတာရှိတယ်အကြားနဲ့ဆုံပြီးတာလည်းရှိတယ်နှစ်သက်မှုချစ်မှုလောဘဖြစ်သွားပြန်ခုနစိတ်မြက်เสียမုန်းเสียနဲ့ပြုရမယ်ဆိုလို့ရှိရင်မကျေနပ်မှုဒေါသကြီးဖြစ်သွားပြန်တယ်ကိလေသာတွေဝင်နေတာလည်းအကြာရှိပြီဆိုလို့ရှိရင်အဲ့ဒီအကြာကနေပြီးတော့ကိလေသာတွေဝင်လာတာတော့နောက်ချက်တွေဝင်လာတာလည်း ဒီလိုဆိုလို့ရှိရင်ခဏိကသမာဓိကအာမပြည့်တော့အဲဆစ်ဆက်မပြဆုံးရဆိုတာရှိမှရေးပါခဏသုံးလဝိရိယထားရေးပါပေါ့သုံးလဝိရိယရှုခွင့်အောင်ရှုမှတ်တဲ့စိတ်စိုက်သွားအောင်လို့အမြဲတစေတွန်းအားရှိရေးပါအရှိအကြောက်သိရေးကြည့်တယ်ကိလေသာတွေစိတ်အစဉ်ဝင်လာပါပေါ့ညွန်တတ်တယ် ရှစ်တတ်တာကိလေသာတွေဖြစ်လာတာ၆တာလုပ်ငန်းတွေပေါ့လေမုံမြတ်တဲ့လုပ်ငန်းတွေပေါ့လေပြက်သွားတာခရိကသမားကြီးတွေအာရုံကြီးအသိဉာဏ်တွေမဖြစ်မှာပေါ့လေအဲ့ဒါတွေရှစ်တတ်တာကြောက်တတ်တာအဲ့ဒါသိအရေးကြီးပါတယ်ကောအဲ့ဒီအရှိအကြောင်းမရှိရင်ယောဂီရအမှတ်ကတော့ဘုရားရှင်လွတ်နေတာပါပဲနည်းနည်းလွတ်တာလည်းရှိတယ်များများလွတ်တာလည်းရှိတယ်ကိလေသာတွေစိတ်ဥစဉ်ဝင်လာမှရှစ်တတ်ကြောက်တတ်ယွန်တတ်ပြီဆိုလို့ရှိရင်တော့ အဲ့ဒါဒီယောဂီဟာသူတို့စိတ်တော့တာပဲပိုးပြီးတော့သူတို့စိတ်တော့တာသူတို့စိတ်တယ်ဆိုတာကဝိရိယကြီးဖြစ်လာတာသူတို့စိတ်လေးတတိယမြဲနေတယ်တတိမြဲလေလေစိတ်ဆူဆူသဘာဝအားကောင်းနေတယ်သဘာဝအားပြည့်လာပြီဆိုလို့ရှိရင်ရှိဝတ်တဲ့စိတ်ဟာအားပြည့်လာတော့ခိုင်မြဲလာတယ်။ဒီခိုင်မြဲလာလို့ရှိရင်ခုနအတိညာလည်းပဲအစင်းစင်းအစင်းစင်းပေါ်လာတော့တာပဲဒီမှာဒါတော့တချို့ပြောကြတဲ့ယောဂီတွေ မှတ်လို့မှာရှစ်တယ်ညွန်တယ်ကြောက်တယ်ရောက်တာဒါဟိရုဒ္ဓကကတ်လာတဲ့သဘောပါပဲအဲဒီဟိရုဒ္ဓကကတ်လာတဲ့ယောဂီဟာခဏချင်းပဲအတိညာဉ်တွေတက်သွားတော့တာပဲနေချင်းညာချင်းတခါတည်းအတိညာဉ်တွေတက်သွားတော့တာပဲအဲဒီလိုဟိရိဥဒ္ဓမမျိုးကိုကျန်ကံများဟောပြထားတာရင်များစီးတဲ့အခါပေါ့လေနောက်ခွေလေးနဲ့စီးရတယ်နောက်ခွေပါပဲလေဒီတိုင်းစီးပါလို့ရှိရင်အမတ်တမဲ့ဆိုလန်ကြတာပဲ အဲလမ်းကြလို့ရှိရင်တော့တိုင်းအနာတရားလည်းဖြစ်နေတာပဲဒီလောက်တဲ့အထိလည်းဖြစ်နေတာပဲတော့အဲတော့စိတ်ရှာရတဲ့နောက်ခုလေးနဲ့စီးလိုက်သွားလို့ရှိရင်ကိုယ်နေရာဌာနမှာပေါ့လေတက်တော့လက်တာနေရတယ်လို့လိုက်တယ်လို့ပါသွားတာဒီဥတ္တပရှိပြီဆိုလို့ရှိရင်ရှိမှလည်းယောဂီပုဂ္ဂိုလ်ဟာဒီပင်နိုင်အာယုံကအစပေါ်တဲ့အာယုံအသားလေးအလိုက်တင်လေးပေါ့လေမလွတ်တတ်မှန်လို့တော့အမတ်တိဆက်သွားတယ် အဲ့ဒါဟိတုတ္တပရှိတဲ့အတွက်အမှတ်တွေလံကြတာအဲကျုံးကြမကြတာပါလေအမှတ်တွေအဲကျဲကျဲပြီးတော့မသွားတာပါလေအဲ့ဒါတိတ်ကြီးရှိပါလားအမှတ်တွေတစ်ခုနဲ့တစ်ခုစိတ်ဆက်ရပဲဆိုရမှာထိုင်နေတော့ဒီကျင့်တိုင်းအာယုံကစပေါ်သူရအာယုံလောက်ကူတာသူစိုက်ပြီးတော့ စိတ်ဆဲပြီးမှတ်ရမှာမဟုတ်ပါဘူးအရိယဘုံကြီးတွေတစ်ခုနဲ့တစ်ခုအပြောင်းလဲတွေမှာအရိယဘုံအသေးစားလေးတွေအပြောင်းလဲတွေမှာတိတ်အရေးကြီးပါတယ်ကွာဆိုကြပါစို့ထိုင်ရမှထတော့မယ်အပြည့်ချိန်ကြလို့ပဲထတာဖြစ်စေမခံနိုင်လို့ပဲအရိယဘုံပြောင်းတာပဲဖြစ်စေပေါ့ရုပ်တည်းဇူးဇူးဆက်ဆက်နဲ့မလုံဖဲနဲ့ ကြောက်ရင်တဲ့စိတ်ကလေးကစပြီးတော့မှားရပါတယ်။ကြောက်လို့မဲ့အပြီးတကလေးတွေပါလေအချိုးကြထားရလေပြီးတော့တခုကြီးတခုကြီးရွှေ့တာရွှေ့ရင်လားရွှေ့တာပေါ့လေတခုကြီးတခုကြီးစုံမလို့ရပါဘူး။စုံရွှေ့လို့ရှိရင်မယုတ်တရားလည်းရောက်ပါတယ်။စိတ်ဆက်မှုလည်းမရှိတော့မယုတ်သေးဘူးဆိုလို့ရှိရင်စိတ်ဆက်မှုလည်းရှိတော့ကြီးကြီးတူတူမှလို့ပေါ့လေ။ကြမ်းနဲ့လည်းနဲ့ထီတာ။ အားပြုပြီးတော့ထောက်လိုက်တာထောက်တဲ့အခါကျတော့အလေးချိန်ဟာလက်ထဲမှာရောက်လာခံစားရတာဒီတရုပ်ဖြစ်လာဒါကြီးအကုန်လုံးသိသွားဆောက်ဒီပါဒီဖြုတ်တာတွေဆက်လာဒီဒါတွေအကုန်လုံးမကလေးပါသွားအောင်ကြည်ပြီးတိထားရတာအဲ့ဒီလိုဆိုလို့ရှိရင်ထိုင်လို့ကအမှတ်မပြတ်တော့ထိုင်ဖြစ်တဲ့ကအရိယာဘုဖြစ်တဲ့ခါမှလည်းအမှတ်တွေကထတဲ့အစီပေါ်လေး ရှစ်ဆက်ကစပြီးတော့ကိုလေနောက်ဆုံးမှမကြည့်ရတဲ့အကြည့်မှတ်ရပါတော့တော့တာပဲဒီမှာအဲ့ဒါတာလိစ္စကရိယာခေါ်ပါတယ်အရိယဘုဒ္ဓကြောင်းရင်လားကြောင်းရမယ်အာယုန်လားကြောင်းရင်လားကြောင်းတော့ရမယ်အဲ့ဒီကြောင်းတဲ့ခိုက်တံမှာထင်ရှားတဲ့အာယုန်တွေနောက်ရှေ့ကပေါ်လာတဲ့အာယုန်တွေကတန်းစီပြီးတော့ဖြစ်သွားတော့နောက်ကနေပဲမှတ်စီကလည်းပဲတကောက်ကောက်တန်းစီပြီးတော့ပါသွားတယ်အဲ့ဒါတာတိစကရိယာခေါ်ပါတယ်ကွာ နောက်မမကြီးရတဲ့အခါဒီအဝတ်စားတွေပါလေအဲအဝတ်ဆုံးတွေပါလေရင်ဝတ်တာတွေပါလေအခြေအနေကောင်းကောင်းစုံစမ်းတာတွေပြင်တာတွေပေါ့လက်ကိုတိမ့်တာတွေဖြည့်ဖြည့်တော့ဖြည့်တိမ့်တာရိုးရိုးလူတွေလမ်းလျှောက်တယ်လို့လက်ကြည့်ရမ်းသွားတော်တာမဟုတ်ပါဘူး။ဒါပြီးတော့တကောလုံးခြုံပြီးတော့မှတ်တာ ရတ္တာတွေမှတ်တာတွေသွားတော့လဲဆိုလို့ရှိရင် လှုပ်ရှားမှုကကျောင်းမှာအထင်ရှားဆုံးဆိုတော့ကျောင်းမှာစိတ်ကလေးရတာညာလိုက်ရင်လှမ်းတဲ့အမူအရာမှာပါသွားဘယ်လှမ်းလို့ရှိရင်ဘယ်လှမ်းတဲ့အမူအရာတော့ပါသွားအဲ့ဒီအမူအရာနောက်မှာ ရှိမှတ်တဲ့စိတ်ကတခါလေကပ်ပြီးတော့ပါသွားအောင်ပါဒီဟာအဲဈဉ္ညာစီရောက်တဲ့အခါကျတော့လည်းပဲလှမ်းလိုက်လှမ်းလိုက်ပေါ်လေအမှတ်ဒီပါတော့နောက်တစ်ချိန်မှတ်တဲ့အခါမှာလည်းကြွားတိုင်းခြားတိုင်းသုံးချက်မှတ်တဲ့အခါမှာလည်းကြွားတိုင်းလှမ်းတိုင်းခြားတိုင်းအဲဒီလိုရှိက ကျွတ်ချကျွတ်လှမ်းချပေါ်သွားတော့နောက်ကနေအမှတ်ကတခါကပ်ပြီးတော့ပါသွားတာရတဲ့ဘက်ရောက်တော့လေရတာကြီးလှည့်ကျင်တာကြီးလှည့်တာကြီးအကုန်လုံးပါလေနောက်ရရကနေပြီးတော့ပြန်ထိုင်တော့မယ်ပြီးထိုင်တဲ့နေရာသွားတာကြီးရတာကြီးထိုင်ကျင်တာကြီးတပြေးပြေးချင်းချင်းချင်းထိုင်ချတာကြီးအပြုပြင်မှလည်းအကုန်လုံးပဲတခါရဲ့မာလေးတစ်ခုမှမရှိရဘူးပေါ့လေအဲအရိယဘုရားကြီးတစ်ခုနဲ့တစ်ခုအပြောင်းအလဲတွေမှာမှတ်ဖို့နီးပါပဲဒီမှာ ပြီးတော့အကြောင်းရှိလို့လက်ရှိကိုယ်တာဆန္ဒစောင်းတာငဲ့တာစသည်ပေါ်ဒါလေးတွေရှိပါတယ်မျက်တောင်ခတ်တာမျက်လုံးပိတ်တာဖွင့်တာကအစဒါရိယဘုအသေးစားလေးတွေပါပဲအဲ့ဒီအသေးစားလေးတွေပြုတဲ့အခါမျိုးမှလည်းပဲမပြုတ်ခင်ပြုတ်လို့တဲ့စိတ်ကလေးကအစပါတော့မိသွားပြီးတော့ကျူစဲမှလည်းပဲထင်ရှားပေါ်လာတဲ့အာယုံတွေကိုအကုန်လုံးမိမိရရတဆမကြပါဘူးယူတည်တည်နဲ့လိုက်ပြီးတော့ရှုခါရပါတယ်ရှုပါလို့ရှိရင်အဲ့ဒါလေးတွေပေါ်လာလည်းပဲရှုမှတ်တဲ့စိတ်က ရှေ့နဲ့နောက်စိတ်ဆက်နေတော့တာပါပဲရှေ့တမာဒီနဲ့နောက်တမာဒီနဲ့ဆက်နေတော့ရှေ့ညာနဲ့နောက်ညာနဲ့ဒီခါလဲဆက်နေတော့တာအကုန်လုံးပြန်လာဒါနဲ့တတိဆကိရိယာခေါ်တယ်အဲ့ဒါလို့ဆိုလို့ရှိရင်ကိလေသာဝင်ခွင့်မရတော့အဲ့လိုကိလေသာဝင်မရအောင်လို့အဲအမြဲမပြတ်ဆွေးမြတ်စွာရှိမှရပါတယ်ကြီးစုဆွမ်းအားတရားကောင်းကြီးဖြစ်ပေါ်ရေးမှာတက်တာအကောင်းရေးမှာအကြောင်းကုမျိုးတွေက စိတ်တရုပ်လာတွေကိုအပြစ်မြောင်လို့ရှုပြီရှုတဲ့ခါမှာလည်းယူတည်တည်ရှုပြီစိတ်ဆက်ဆက်လည်းရှုပြီဆိုရင်ဒီအင်္ဂါ၃ချက်ပြည့်စုံရင်တော်တော်လေးလုံလောက်တော့ပါတယ်အဲဒီအင်္ဂါ၃ချက်ညီသလောက်သတိပဋ္ဌာန်တွေလည်းဖြစ်လာတာပဲကာနိဝသနာသတိပဋ္ဌာန်စသည်ပေါ့ဖြစ်လာတာပဲဘုရားတွက်ပြသလိုပေါ့လေတိဝိတတကျွဲမြစွာရှုလို့တည်သွားပြီဆိုလို့ရှိရင်အဲဒီခိုက်တတ်မှာ တက်ခွဲကြည့်လိုက်လို့ရှိရင်ဒီလမကင်၊သမာဓိမကင်၊ပညာမကင်တွေပါသွားပါတယ်ဆိုတော့ပြောခဲ့ပါတယ်။ဒီလမကင်နဲ့အလုံးကျမ်းတဲ့ကိလေသာတွေပယ်လိုက်။သမာဓိမကင်နဲ့အလယ်လောက်စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေပယ်တာ။ပညာမကင်နဲ့ကိလေသာမျိုးအချိန်ပိုင်းပြောင်းနေလိုက်တာ။ဘာမှမချမ်းဘူး။တရှင်းစင်ကြတာ။ရင်ချင်းနည်းညပြည့်ချမှုတွေရပြီးတော့နှစ်သက်ဖွယ်ရဖြစ်တာ။ စက္ကန့်တိုင်းမလားပေါ့လေအဲ့ဒါလိုဖြစ်အောင်လုပ်နေလို့ရှိတယ်မိမိကိုယ်ကိုမိမိပေါ့တစ်တောင်ပြုလုပ်နေတာပဲကောင်းကောင်းအောင်ပြုလုပ်နေတာပဲညီမြအောင်ပြုလုပ်နေတာပဲအဲ့တော့ကိုယ်တိုင်တင့်တော်အောင်ကောင်းအောင်ညီမြအောင်ဖြစ်ဖို့လုပ်ရတယ်လို့ထို့သူပဲကိုယ်နဲ့ဆက်တဲ့သူတွေကိုလည်းပဲ ဖြစ်တော်အောင်ကောင်းအောင်မြင့်မြတ်အောင်ပေါ့လေအစဉ်တမ်းမြင့်အောင်ပေါ့လေကြိုးစားဖို့ကြောပြရပါတယ်ကိုယ်ရင်ကလည်းပဲသံနမူနာဖြစ်အောင်လည်းပဲနေကြရပါတယ်မလုပ်ဖဲနဲ့တော့တရားသွားပြီးတော့ပြောလို့တော့မရဘူးပေါ့ကိုယ်ရင်ကလည်းပဲအများရဲ့သံနမူနာဖြစ်အောင်လည်းပဲနေပြပြီခံကြဖို့တကယ်ကိုသူတစ်ပါးလည်းပဲအဲ့ဒီလိုတင့်တော်အောင်ကောင်းအောင်မုံမြအောင်ပေါ့လေ တိုက်လိုက်တိုက်တွန်းပြီဆိုလို့ရှိရင်အဲ့ဒီအတိုင်းဝိုင်းကြီးကဘယ်လိုဖြစ်လာမလဲအဲ့ဒါစဉ်းစားကြည့်ရပါမယ်အဲ့ဒါလိုပြုလိုက်မှကောင်းတဲ့အဲတင့်တော်တဲ့အတိုက်ဝန်းကြီးဖြစ်လာမှာပေါ့ကောင်းတဲ့အတိုက်ဝန်းကြီးဖြစ်လာမှာပေါ့ညင်းမြတ်တဲ့အတိုက်ဝန်းကြီးဖြစ်လာမှာပေါ့ဘောတန်တရားမှာလည်းပဲကောင်းတဲ့အဲတင့်တော်တဲ့အတိုက်ဝန်းကောင်းတဲ့အတိုက်ဝန်းညင်းမြတ်တဲ့အတိုက်ဝန်း ဖြစ်လာပါပေါ့နောက်ဆက်ရမယ်ဘဝတွေပေါ့အဲလိုဘဝတန်လျာဘာလဲပဲတင့်တော်တဲ့ကောင်းတဲ့ညီမြတ်တဲ့အတိုင်ဝန်းနဲ့အတူတကွသွားရမှဖြစ်ဖြစ်ရမှစိတ်ချမ်းသာမှုဖြစ်တာပါပဲဒီတော့အခုတရားထုတ်တာဟာကိုယ့်ကိုယ်ကိုတင့်တော်အောင်ကောင်းအောင်မုံမြအောင်ပြုလုပ်ပြီးတော့ကိုယ်နဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေလည်းပဲအဲ့ဒီလိုအနေထားရအောင်ပြုလုပ်ပြီးတာဟာကောင်းတဲ့အတိုင်ဝန်းကြီးဖြစ်အောင်လုပ်ပြီးတာလို့အေးချမ်းတဲ့ကဘာလေးပေါ့လေ ပြုလုပ်ပေးတာဆိုတော့အဲ့လိုနားလည်ဖို့အရေးကြီးပါတယ်အဲ့ဒါမှတစ်ခေတ်ကဘာငြိမ်းချမ်းရေးလို့ဆိုရပါတယ်တချို့ကတော့နားလည်မှုလွယ်နေကြပါတယ်ကိုကတင့်တောင်နေတာလို့ရှိရင်ကိုကအပြည့်ကင်းတန်ရှင်းကောင်းအောင်နေတာလို့ရှိရင်ကိုကမုံရုံးကနေတာလို့ရှိရင်ကိုတစ်ခွက်ပြည့်စုံအောင်ပြည့်စုံချမ်းသာလိမ့်မယ်လို့ဒီလိုပဲတွေ့ကြပါတယ်အဲ့ဒါမဟုတ်ပါဘူး ကိုမိသားစုအနည်းဆုံးမိသားစုပေါ်လေဒါအဖို့ကောင်းမယ်အဲ့ဒီအဖို့ကောင်းကြီးကောင်းမှချမ်းသာပါမိသားစုထဲမှာတူတယောက်ကကွက်ကောင်းလို့ချမ်းသာပါဘူးအကောင်းဆုံးမိသားစုကြီးကောင်းတာဒါမှချမ်းသာပါတယ်ကွာအဲတော့မိသားစုထဲမှာခေါင်းဆောင်ဖြစ်တဲ့မိဘတို့ကအသိအရေးကြီးတယ်သူတို့လူဦးကတင့်တော်အောင်အခုလိုခုဘွားကိုပြုပြင်ထားတယ် ကောင်းအောင်ပြုပြင်ထားမယ်မြင့်မြတ်အောင်ပြုပြင်ထားမယ်ဒါမှအမြဲကိုယ်နဲ့နေတဲ့တာသမီတွေပေါ့လေတော်အောင်ကောင်းအောင်မြင့်မြတ်ပြုလုပ်မှာပြုလည်းပြုလုပ်ပြရပါလေပြောလည်းပြောရတယ်ရိုက်ပြင်ထားရအောင်လောကီပညာတရားလည်းမပြီးပါဘူးမြဲတာပဲကြည့်နေရတာပဲဒီတော့မြဲတာအဖော်အနေနဲ့နေရမယ်တာသမီတွေအဖော်ကောင်းချစ်ဖို့ရအတွက် သူတို့ကိုပြုပြင်တဲ့နေရာမှာကိုကဆန္ဒမူလဖြစ်မှာကိုကဆံပြောက်ဖြစ်ဘူးဆိုလို့ရှိရင်ဒါလို့ရှိရင်လည်းပဲပြုပြင်လို့မရပါဘူးဒီမှာဒီတော့မိသားစုတစ်ခုမှဆိုလို့ရှိရင်မိဘဟာသာသမီများရဲ့ဆံပြပဲတင်တော်အောင်ရမယ်ကောင်းအောင်မုံမြအောင်နေရမယ်ဒီနည်းနဲ့ဒါမှသူတို့အတွက်ဆံပြဖြစ်တာဆံပြဖြစ်မှာပြောလို့ဆိုလို့ရှိရင်လည်းပဲလွယ်လွယ်ကူဖြစ်နေတာပဲအဲကိုလည်းပဲကောင်းပြီတင်တော်ပြီကောင်းပြီ ရင်းတက်ပြီဆိုလို့ရှိရင်သားသမီးတွေလည်းဆုံးမတယ်ပဲအဲ့လိုဖြစ်ပြီဆိုလို့ရှိရင်ဒါပြီးသားစုအတိုင်းဝိုင်းကောင်းလာတာပဲအဲ့ဒီအတိုင်းဝိုင်းကောင်းတဲ့အဖော်ကောင်းဖြစ်တဲ့မိသားစုနဲ့နေရတဲ့မိသားစုအဖွဲ့ဝင်ကဘယ်လိုနေမလဲဆိုတာပေါ့လေအဲ့ဒါတွေ့ကြည့်ရမှာပါဒီတော့မိသားစုဒီတစ်တော်အောင်ကောင်းအောင်မုံမြအောင်လုပ်ဖို့ပေါ့လေတာယာတဲ့မိသားစုဖြစ်အောင်လုပ်ဖို့တော့ဒီသိပ္ပံဘာဝနာတရားအသိအတော့ကိုပြတာ လောကီဘက်ကလည်းအမှန်အကျေးဇူးရပါတယ်ဒါ။တလိုက်ပြည့်သွားပါပြီဒီနေ့ဒါပဲတွေ့ကြပါဦး။ That's all for today.